ကျေးဇူးတော်ရှင်အေကမဟာပန္နိတမောဂုတ်ဆရာတော်ဘုရားကြီးအမရဗုဒ္ဓမြို့တွင်17ရက်9လ58ခုနှစ်၌ဟောကြားဆုံးမတော်မူသောသင်္ခတဒုက္ခအဆုံးမှာနိဗ္ဗာန်ရှိနေပုံတရားတော်နိဗ္ဗာန်ဆိုတာတရားဓမ္မတွေဒုက္ခခတ်သိငြိမ်းတာဆိုတာလူတိုင်းသိနေကြတယ် ဘာဒုက္ခမှမရှိဘဲနဲ့နေရထိုင်ရတာသည်နိဗ္ဗာန်လို့မှတ်ပါဒုက္ခခတ်သိင်ကင်းငိမ့်တာဘာခေါ်ကြအဲဒုက္ခခတ်သိင်ကင်းငိမ့်တာနိဗ္ဗာန်ဆိုတာမှတ်ထားတော့ဩနိဗ္ဗာန်ဆိုတာဘယ်သဘောတည်းရှိပါလိမ့်မလို့လို့မေးစရာမလိုတော့ဘူးမိမိတို့တဏ္ဍာမှာရှိတဲ့ဒုက္ခမျိုးစုံအကုန်ချုပ်ငြိမ်းရုပ်သိမ်းသွားတာကိုနိဗ္ဗာန်လို့မှတ်ထားပါ နိဗ္ဗာန်သိကျင်တဲ့အခါကျလို့ရှိရင်ဖြင့်ဒုက္ခသိတဲ့ပုဂ္ဂိုလ်မှနိဗ္ဗာန်ကိုပုံမူပြီးတဲ့ကာလကြိုက်ရဒုက္ခမသိသေးတဲ့ပုဂ္ဂိုလ်သည်နိဗ္ဗာန်ကိုမကြိုက်ပါဘူးဒုက္ခသိကျင်တော့လေခန္ဓာကစူးစူးဆိုင်ဆိုင်ရှိမှဒုက္ခသိတယ် ခန္ဓာစုသက်စစ်ကြည့်လိုက်ပြီးဆုံးအပြင်ဒုက္ခမြူမြမပါတာခန္ဓာကပြောလာအဲ့ဒါကြောင့်နိဗ္ဗာန်သိခြင်းလို့ရှိရင်ဖြင့်ဒကာရမတွေကိုယ်ခန္ဓာသာ ကိုကြည့်လို့ရှိရင်ဒုက္ခတွေ့လိမ့်မယ်အဲ့ဒီဒုက္ခမျိုးသည်ချုပ်ငြိမ်ရုပ်သိမ်းသွားတာကိုနိဗ္ဗာန်လို့ခေါ်သည်လို့မှတ်ရမှာပဲအဲ့ဒါဒကာရမတွေနိဗ္ဗာန်ကို ဒုက္ခကသိန်းတော့ငြိမ်းရင်ပါတယ်ဗျာဆိုတာတော့လူတိုင်းပါပဲအဲ့ဒီငြိမ်းရင်လို့ရှိရင်နိဗ္ဗာန်ဟာအရှာတဲ့မှဥလာဘူးနေရာကြမှန်ပါဗျာအရှာမတဲ့လို့ရှိရင်ဒကာဓမ္မတွေချိန်ကြာကြလိမ့်မယ်လို့မှတ်ရမယ်နော်ဘုရားကဒေဝတာတန်ရုပ်မှာဟောလိုက်တာကနိဗ္ဗာန်သေဝသန္တိကေနိဗ္ဗာန်သေဝနိဗ္ဗာန်ဤသာလျှင် နိဗ္ဗာန်ဒီသာလျင်ပန္တိကေခရီးမွေဘူးအနည်းကလေးမှရှိတယ်ဘုရားကိုကဟောတယ်မှန်ပါပါနိဗ္ဗာန်ဝေးမှရှိသလားနီးမှရှိသလားနီးပါပါအေးဒါတက္ကထာမဟုတ်ပါဘူးတီကာမဟုတ်ပါဘူးအခုခါရေးတဲ့စာအုပ်တွေမဟုတ်ပါဘူးဘုရားမဇ္ဇတော်ကကို သေးသေးချာချာထွက်လို့သေးသေးချာချာနိဗ္ဗာန်မဝေးပါဘူးလို့နတ်သားကိုသေးသေးချာချာတကကြွယ်ဟောတာမှန်ပါပါ ဒါကြောင့်နိဗ္ဗာန်ကိုဒကာရမတို့ဝေဒလာနီးဒလာလို့မြန်မေးလို့ရှိရင်အနီးကလေးဆိုတာဆုံးဖြတ်ချက်ချာနိဗ္ဗာန်ဒီဒကာရမတို့အဝေလာနီးလာမေးရင်နီးတယ်တဲ့အဲ့တော့နိဗ္ဗာန်အနီးကလေးရှိရတဲ့နဲ့နိဗ္ဗာန်ရှာတာကိုအများတဲ့ရှာနီးမတဲ့လို့ရှိရင်ဖြင့်ရှာလေဝေးလေနေခြင်းနေမှာပဲဒါဖြင့် နိဗ္ဗာန်ဘလောက်နည်းကြုံလို့မေးလို့ရှိရင်ဖြင့်အာထုခုတဲ့ဒကာဓမ္မတွေခွင့်ရဒကာဓမ္မတွေကြာလာတော့ဩနိဗ္ဗာန်ဒီကားလို့ရှင်ဖြင့်ဒကာသိတို့ဒကာကျွယ်တို့သိတဲ့အတိုင်းမဝေးပါလားဆိုတာကိုယ့်ဟာကိုယ်ပြောတယ်ကိုရှိရင်ဖြစ်ပြဒုက္ခတွေချုပ်သွားတယ်ဆိုလို့ရှိရင်ပဲတခါတည်းချမ်းသာရကြီးဟာဩဒုက္ခမရှိတာဒီဟာပါလားဆိုတာပြောလာ ပြောလာတော့ကိုကိုယ်တိုင်လှုပ်လှုပ်ကြည့်ပြီးဒီနာရင်တွေ့ပြီးဒီကလာနေတော့ဩဘုရားကလည်းနိဗ္ဗာန်သေဝသန္တိကေနိဗ္ဗာန်သေဝနိဗ္ဗာန်ဤဒီသာလင်သန္တိကေခရီးမွေဘူးအနည်းကလေးပဲกว่าလို့နတ်သားဟောထားတာထောက်လိုက်တော့ကိုကိုယ်တိုင်အားထုတ်ကြည့်ကြပါဒကာရမတို့အနည်းကလေးဆိုတာမှန်တယ်နိဗ္ဗာန်ဒီဝေရဏီလားနိဗ္ဗာန်ဤတော့ကို မိမိတို့အားထုတ်နေတဲ့ခန္ဓာကိုယ်ကိုမိမိတို့ကဖြစ်ဖြစ်တည်ရှုပြီးအဲ့တော့ဒီနာရှိရသားနဲ့တရားဓမ္မတွေအဝိဇ္ဇာနေကြလို့ရှိရင်ရှားလေမတွေးလေနေဦးမှာဘုလားဘုသဘောပါနိဗ္ဗာန်ပဲနာရှိတုံးဗျာဒီနေနေနာမှာပဲရှိတယ်ရှိနေတာကိုတရားဓမ္မတွေက ဝေးရှာနေလေလေတကယ်ကြွယ်ကြာလေဝေးလေမဝေးပဲဝေးပါတကယ်သက်ဝေးလိုက်မနော်ဝေးပါအေးဒါကြောင့်ဘုရားကလည်းအနည်းလေးဒကာရမတွေကဝေးကြီးရှာနေကြမယ်ဆိုလို့ရှိရင်ဖြင့်ပြောဆိုရလဲနားမထောင်ရရောက်တယ်ကိုကိုယ်တိုင်လူရှိလို့ရှာတာလဲပင်မန်းတာပဲခြေကျူးစုခံစားရမယ်ဆိုတာပါလားအဲ့ဒါကြောင့်ကိုကိုယ်တိုင်လဲ တရားဓမ္မတွေအရှာလည်းမလွတ်အောင် အဝေးလည်းမလိုက်ဖဲနဲ့ဒီခန္ဓာအဆုံးဒီဖြစ်ပြအဆုံးမှရှိတယ်ဆိုတဲ့ဥစ္စာကိုသေသေးချာချာစူးစိုက်ရှုပြီးဖြစ်ပြတာဒုက္ခသစ္စာဆုံးအောင်လိုက်လိုက်စမ်းပါတဲ့ဒီနေရာတွင်တွေ့ပါလိမ့်မယ်သဘောပါဗလားအဲဒါဖြင့်ဓမ္မတို့နိဗ္ဗာန်ဆိုတာဒီခင်ဗျားတို့ ရှေးခါကာလကဘယ်မှန်းလို့ဘယ်ရန်ရမှမသိဘူးဘယ်ရန်လို့ဘယ်မှန်းရမှမသိတော့တရားဓမ္မတွေဒီကားလို့ဆိုလို့ရှိရင်ဩတော်တော်နဲ့ရောက်နိုင်တဲ့အလုတ်ဟုတ်ထင်ပါဘူးဆိုပြီးကာလလက်မှိုင်များချရတယ်လက်မိုင်မချပါနဲ့တဲ့ကိုဆရာဘုန်းကြီးသေချာပြောနေဘုရားကလည်းသေချာဟောနေတဲ့တွေ့မိဘအေအနည်းကလေး ရှုကြည့်ပါဒကာရမတို့အားလုံးအလုံးလုံးကြည့်ပါဒကာရမတို့နော်အလုံးလုံးကြည့်တဲ့အခါကျလို့ရှိရင်ဖြင့်ကြိုက်တဲ့တခုသောဝိပဿနာကိုရှုကြည့်ဝေဒနာဥပါဒနာရှုခြင်းဝေဒနာအဆုံးတွင်မှာပဲစိတ်တ ानु ပါဒနာရှုရင်အာရုပ်ဆိုတဲ့ရုပ်တရားကိုရှုနေရောဒါဖြင့်ရုပ်ဆုံးပြန်လေရုပ်ကခန္ဓာလဲနေရတာဒီခန္ဓာရန် ဒီခန္ဓာငါကပ်ပြီးရှိနေတာအဆုံးနဲ့အဆက်နဲ့တွေ့သွားဒီကအဆုံးဖို့ကအစဒီလိုမနေဘူးလားအဲ့တော့ဒကာကျွေဝေးသလားအဲ့ဒါကဒကာဓမ္မတို့ဘုန်းကြီးကတော့ဖြင့်ဘုရားတော်မူတာပြောတာပဲကိုကိုယ်တိုင်တွေ့ကျင်လို့ရှိရင်ကိုကိုယ်တိုင်စမ်းသပ်ကြည့်ပါတဲ့သေသေးဖြာဖြာတွေ့ဘူးတဲ့ပုဂ္ဂိုလ်တွေလည်းရှိတယ် ကိုကိုယ်တိုင်အာရုံမှန်တဲ့ရှားကြည့်လို့ရှိရင်ကိုကိုယ်တိုင်ခန္ဓာရှိတုံးဝိပဿနာရှုတဲ့အဆုံးမှာဝိပဿနာသင်္ခါရဒုက္ခဆိုတာတွေရှိတယ်သင်္ခါရဒုက္ခဆိုတာတရားမဟုတ်ပါဘူးစိတ်တို့ ဖြစ်ပေါ်လာတာတွေပြက်သွားတယ်တွေကသင်္ခါရဒုက္ခဝေဒနာတွေဖြစ်ပေါ်ပြီးပျောက်ပြက်သွားတာတွေဟာရုပ်တရားပေါ်ပြီးပြက်သွားတာတွေအဲဒီသင်္ခါရဒုက္ခ မလာတော့ဘူးရှင်မတ်တန်နဲ့ဒါရီယာချုပ်ငိမ့်သွားလို့ရှင်ဖြင့်သင်္ခါရဒုက္ခအဆုံးမှာသေသေးချာချာတွေ့တာသင်္ခါရဒုက္ခဆုံးမှာတဲ့ဒကာရမတို့အသင်္ကတဒုက္ခရှိတယ်လို့မှတ်ပါသင်္ခါရဒုက္ခဆုံးမှာပါရှိပါလိမ့်အဲအသင်္ကတတနိဗ္ဗာန်မြတ်ဆိုတဲ့ဒုက္ခဒီနာရှိဒီနာရှိနေတော့ ဥပဒနာရှုဆိုတာခန္ဓာစိုက်ရှုတော့ဒီခန္ဓာစိုက်တဲ့နေရာမှာပဲအစားထိုးပြီးတွေ့လိုက်တာတကယ်ကြွတရားတွေ့ရလားဗျာဒီနေရာမှာချုပ်တဲ့အဆုံးမှာလာ တွေ့လိုက်တာအဲ့တော့ဝေးတယ်နီးတယ်တို့ကိုဘုရားသခင်ကိုရမကြီးကဖြင့်နီးတဲ့ဘက်ကသာ ထောက်ခံချက်ပေးပြီးကြလားသူကိုယ်တိုင်လည်းအလုံးလုံးလာတဲ့ပုဂ္ဂိုလ်ကြီး အဲ့ဒါနီးတဲ့ဘက်ကသာလင် ဟောလိပြောလိရှိတယ်ဆိုတာတကသိမှတ်ပြီတော့အလုံးစုံဓမ္မတွေတဲ့နိဗ္ဗာန်ဒီသင်္ခါရဒုက္ခအဆုံးမှာရှိသင်္ခါရဒုက္ခဆိုတော့သာသံပေသံပါနေမှာဆိုလို့ခမည်းတော်ရှုနေတဲ့ဖြစ်ဖြစ်ဆုံးအောင်သာလိုက်လိုက်ရင်တွေးမယ်ရှင်းမလားဘာဆုံးလိုက်ရမလဲ အဲပထမဖြစ်ပြတွေ့အောင်ရှားပြီးကြလားဖြစ်ပြမုံအောင်ကြည့်လို့ဖြစ်ပြဒုက္ခကြီးအဖြစ်ဒုက္ခသစ္စာပါပဲလို့ဉာဏ်တွေကလည်းဆုံးဖြတ်ရချပါဖြတ်ဆိုဆုံးသွားတာဆုံးသွားတယ်နဲ့တပြိုင်တည်းနိဗ္ဗာန်ဒီနေဝန်းလဝန်းကြီးလို့ဩဒီနာကိုပေါ်လာပေါ်လာပြီဒီကရတရားဓမ္မတို့တခါလေအပေလေးပါးတကားအပေလေးပါးကိုရောက်စေတတ်တဲ့ဒိဋ္ဌိဝိဇိကိစ္ဆာတို့သီလပရပရမတ္တတို့ အပေရောက်စေတတ်တဲ့လောဘတို့ဒေါသတို့ဒါတွေဒီငါးခုဟာအကုန်ချုပ်သွားတာဒါချုပ်သွားတဲ့အတွင်းမှာအနုတ္တယကိလေသာတွေမရှိသောကြောင့်ဥလာဘုရောတရားကျော်တို့တရားသိုက်တို့ခန္ဓာကိုယ်လည်းပေါ့ပါသွားဒိဋ္ဌိကိလေသာဝိသိကိစ္စကိလေသာတိရောပရပရမသဆိုတဲ့ဒိဋ္ဌိအပေကျစေတတ်တဲ့လောဘဒါတွေကတော့အပေကျစေတတ်တဲ့ဒေါသအလုံး၅ခုပေါ့လေဗျာ အဲ့ဒါတွေကဝန်းထဲမှာငကူကအမြင့်တွယ်နေတာအဲ့ဒါတွေကခေါင်းကနိဗ္ဗာန်လည်းမြင်လိုက်ပါရောဒုက္ခဆုံးလို့ဩနေဝန်းလာဝန်းလို့နိဗ္ဗာန်ကြီးလည်းမြင်လိုက်ပါရောတဲ့ခန္ဓာထဲမှာဒါတွေလည်းချုပ်ငြိမ်းရုပ်သိမ်းသွားတော့အဲ့ဒါဒီခန္ဓာကြီးကကိလေသာကြောင့်လဲနေတာကြီးကခန္ဓာကိုယ်ပေါ်ပါသွားသဘောကျအဲ့တော့ခန္ဓာကိုယ်ပေါ်တာတရားကြောင့်လားလို့ဘုရားဘုရား ဒကာကျော်တို့မင်းနေကြမလူတော့ပါအဲသူနဲ့ဆိုင်တဲ့ကိလေသာတွေဒီမက်ကရှုတဲ့မက်ကနေခြုံရင်းရုပ်သိအောင်လုပ်လိုက်တာနဲ့ကိလေသာလေးဓာတ်တွေပျောက်သွားတာပဲလို့မှတ်ရသဘောကျအေးဒါကြောင့်နိဗ္ဗာန်ကိုဟောရတဲ့နေ့မို့တရားဓမ္မတို့နိဗ္ဗာန်နဲ့ပတ်သက်တဲ့ပါဠိတော်တွေကိုဒီနေ့ပြောရမှာဖြစ်နေတော့ပထမစတဲ့က နိဗ္ဗာန်ကိုပဲရည်စည်းထားပြီးယနေ့ဟောနေတယ်တရားတရားအဲ့ဒါနိဗ္ဗာန်ဆိုတာတရားဓမ္မတို့သင်္ခါရဒုက္ခအဆုံးမှရှိတယ်ဒါမမေ့နဲ့နိဗ္ဗာန်ပဲရှိပါလေသင်္ခါရဒုက္ခဆိုတာဗျာဘုန်းကြီးများဗာများမှသိတာပါလို့ဆိုလို့ရှိရင် ခမည်းတော်ရှုနေတဲ့ဖြစ်ဖြစ်အဆုံးမှရှိတယ်မှလားသဘောကျ သင်္ခါရဒုက္ခဆုံးမှရှိတယ်လို့ဆိုတာနားလည်မလားသို့တော်မိမိနားလည်မှုနဲ့မှတ်ခြင်းလို့ရှိရင်လည်းဘယ်လိုမှတ်ကြမလဲဖြစ်ပြဆုံးမှရှိတယ်လို့အဲ့ဒီအဆုံးကိုတခါသာမြင်လိုက်လို့ရှိရင်ဖြင့်ဒါသောတာပန်အစစ်ဧကံဖြစ်တာပဲရှင်းမလားရှင်းပါသင်္ခါရဒုက္ခအဆုံးကိုဒကာရမတို့ဧကံမြင်တကယ်မြင်အောင်သာဖြင့်ဒီဘဝဖြင့် ကြိုးစားလိုက်တော့အပယ်လေးပါးနဲ့ဥစားကွဲအောင်တရားကျွဲတို့တရားတိုက်တို့ကြိုးစားရလိမ့်မယ်။နောက်ကိုဒီလိုဥစားကွဲကျင့်တဲ့အကျင့်မျိုးကဟောမဲ့လူလည်းရှိမှာမဟုတ်ဘူး။အဲ့တော့ဟောမဲ့လူမျိုးရှိတော့လေကျင့်တဲ့ပုဂ္ဂိုလ်ကလည်းစိတ်ကောင်းစိတ်မွန်နဲ့လေရှင်းပြတော်မှာမဟုတ်တော့ဘူး။အဲ့တော့ကျွတ်တို့မှာအပင်ငရဲမျိုးစေ့ကဝန်းထဲမှာမပေါ့ပဲနဲ့အမြဲရှိနေတယ်။အဲ့တော့ဒါတွေက သုတေမလေးသေလင်တော့ငရေဟုဘင်းဒီငရေကောင်ဘင်းဒီပေါက်ပေါက်လာဒီနုတ္တယကိလေသာကလေအေးဒါကြောင့်တရားဓမ္မတို့ငရေမျိုးစိဖြင့်ဝန်တွေကယူပြအောင်ယူပါဆိုတဲ့ဥစ္စာသင်္ခါရဒုက္ခဆုံးမြင်တဲ့ပုဂ္ဂိုလ်မှငရေမျိုးစိတုံးသင်္ခါရဒုက္ခဆုံးမြင်တဲ့ပုဂ္ဂိုလ်ဟာဘာပါလဲအဲ့တော့ငရေမျိုးစိရှိနေတုံးကို မကြွားခြင်းမှနဲ့မဝါခြင်းမှနဲ့ဟုတ်လားမပျော်လိုက်ပါနဲ့ငရဲမျိုးစိတုံးမှပျော်ပါနိမောလေးရှိရင်ဖြင့်ထောင်ကြကန်ဤပျော်သလိုလက်ရှင်ကြကန်ဤပျော်သလိုဖြစ်မှာစိုးရမိမိပျော်ဟာလေသဘောပါကြကဲငရဲမျိုးစိရှိရင်လည်းဝေလံပင်နေနဲ့ပျော်လိုက်ဟုတ်လားသာရသမီးတွေနဲ့ပျော်လိုက်ပါလိုက် အင်းဝို့လို့စားလို့နေလို့ထိုင်လို့ကြွားလိုက်မော်လိုက်လို့နေမယ်ဆိုတော့ဩငရေမျိုးစိလည်းမတုံးသေးပဲနဲ့သူသေးလို့ရှိရင်ငရေမျိုးစိကကျိုးပေးစရာငရေပင်ငရေကောင်ပေါက်စရာတွေရှိနေပါရဲ့သားနဲ့သူပြောပုံဒီကားလို့ဆိုလို့ရှိရင်ဖြင့်အင်းထောင်ကြကန်ဤပြောစက်ကျင်ကြကန်ဤပြောသေကန်ဤပြောအပေရောက်ခံဤပြောဖြစ်သွားတယ် မဖြစ်ပေဘူးအေးဒါရီစဉ်းစားတော့မှသူများပျော်ညာတော်လဲတခါကျော်တို့ဥလာဘူးတို့တခါတိုက်တို့ဟင်အတုခိုးเสียလိုသေးဘေးကနေကြည့်ပါဘေးကနေကြည့်ပါငရေမျိုးစိတ်ကလည်းဒိဋ္ဌိဝိจิကိစ္စသီလပရပရမာသအပေရောက်စေရတဲ့လောဘဒေါသငါးခုဟာဒုက္ခအဆုံးမြင်မှ သူတို့ကငရေမျိုးစိတ်တုံးတာဟုတ်ဗျာဒါမတုံးမဲနဲ့ ဘွယ်လန်းပင်နဲ့ပြောလိုက်မျိုးမျိုးပြောလိုက်ဒီလိုနေတဲ့ဒကာဓမ္မတွေကြလာတော့ဩထောက်ကြကနီးပြောနဲ့တူလိုက်တာကျိုးကြကနီးအင်းဒေကနီးပြောနဲ့အင်းပယ်ရောက်သွားကနီးပြောနဲ့ဆိုတော့ဘေးကပညာရှိသူတော်ကောင်းတွေကဒကာကျွယ်တို့ဒကာတိုက်တို့ကြီးကောင်းပါကိုယ်ကိုယ်တိုင်ပြောရင်လည်းဒါနဲ့တွေးလိုက်ပါ ကိုကိုယ်ရင်ပြောရင်နဲ့စိတ်ကလေးပါလာလို့ဒီလမ်းဖြင့်ဝါလာဥမပဲဆိုလို့ရှိရင်မင်းငရင်မျိုးစိတ်တုံးလို့ပြောတာလားမင်းဒီကလည်းထောင်ရကနီးလို့ပြောတာလားကျိုးကြကနီးလို့ပြောတာလားဒါကိုကိုကိုမေးတယ်မေးတယ်မလားအေးဒါတွေသိတော့မှအင်းအရိယာများတော့သူများပြောလေလေတံဝေကရလေလေပဲ ဘယ်တော့သံဃာမသိပြောပြောနေတဲ့လူကဩမသိတဲ့မသိတဲ့ပုဂ္ဂိုလ်ဖြင့်သနာတို့တော့သိရပေပြီသူတော့မသိသေးလို့ပြောရှာသေးတယ်ဆိုပြီးတဲ့ကလာသံဃာရတို့တော့ကျုပ်ပဲလွတ်ပေပြီပြောဗျာဒီပုဂ္ဂိုလ်တွေကတော့ဖြင့်မသိသေးတော့သနာလဲသနာသူတို့အတွက်လည်း အင်းဖြစ်မှဖြစ်ရလေဒီဖြစ်မျိုးဖြစ်မကြုံချင်ပါဘူးကြုံကိုရတယ်တို့အကြောင်းမရှိဘူးဆိုကိုယ့်အတွက်ဝမ်းသာပြီသူများအတွက်သံဃာညာနေထိတ်လန့်တာတွေပေါ်လာသဘောကျအဲဒီလိုပြောလိုက်တော့ဒကာရမတွေနိဗ္ဗာန်ဆိုတာနီးသလားဝေးသလားဆိုတာရောနီးပါဘူးခင်ဗျာဘယ်နှရှိပါလဲ အဲသင်္ခါရဒုက္ခအဆုံးဖြစ်ပြဆုံးမှာတကသက်ရှိတယ်အဲ့တော့အင်းဘယ်လမ်းမဆိုရာဇေရုလဘူးတို့သွားရင်ဆုံးရမှာကြီးကျွတ်တို့အဆုံးမသွားရင်တော့ပြန်မတွေ့ဘူးပေါ့အဆုံးသွားလို့ရှိရင်တွေ့ရမှာပဲဥမန္တိလမ်းရှိတယ်ဒီလမ်းလဲဘယ်လောက်ရှိလမ်းဖြစ်ဖြစ်ဆုံးလို့ရှိတာ သဘောကျအဲ့ဒါတွေအဆုံးမလိုက်နိုင်ဘဲနဲ့နေကြပါမူကားအဆုံးဆိုတာဒီကားလို့ဆိုရင်ဖြင့်ဒုက္ခတွေဆုံးတဲ့နေရာပြောတာပါပဲအဲ့ဒီနေရာကိုဒကာဓမ္မတွေအစဆုံးလိုက်ပါဆိုတဲ့ဥစ္စာတိရိစ္ဆာသတိပြလိုက်ပါလေဒါဖြင့်နိဗ္ဗာန်သေဝသန္တိကေဆိုတာဟာနတ်သားဟောတာနော် နတ်သားဟောတာတဲ့တို့တော့နိဗ္ဗာန်နင်းညာတော့လေတရားဓမ္မတို့အသွာသွားရပြည့်ရှိမဲ့နဲ့နေကြပါမူကနိဗ္ဗာန်မရောက်ဘူးသွားရရင်ပစ္စည်းတစ်ခုချုပ်တဲ့နေမယ်ဆိုညာတော့လေမရောက်နိုင်ဘူးပေါ့ဗျာအဲဒါကြောင့်မေခင်ရှိပါရင်ယထာဆိုတဲ့ရှုလုံးကိုလေရှုညံတွေကိုလေ ခင်ဗျားတို့ကိုယ်ပိုင်ထားကြပါသူနဲ့မှသွားလို့ရမှာနေပင်နေညာဆိုရင်တခြားသောတရားတွေနဲ့ဒကာဥလာဘူးတို့ဒကာကျွယ်တို့သွားလို့မရဘူးမဲ့ခင်နဲ့သွားမှာပဲအေးဒါကြောင့်နေပင်နေညာဆိုတော့သွားရရင်မရှိတဲ့ပုဂ္ဂိုလ်များမှာတဲ့ဘယ်နည်းနဲ့မှမရောက်ပြီဒါကြောင့်အာရုံဓမ္မတွေ နီးလည်းနီးပါတယ်သွားเสียရင်ငါလဲအခုဘုန်းကြီးတို့နေတိုင်းရှုမှုပွားမှုအလုံးကြီးလုံးနေတဲ့အဲဒီတရားတွေဒီကရှုပွားနေတဲ့ဝန်းထဲမှာတရားတွေဟာအရှုဆိုတာမဟုတ်ဘူးရှုဉဏ်တရားတွေဆိုတာအဲဒီရှုဉဏ်တရားတွေဒီဒကာရမတွေကမှတ်လိုက်စမ်းပါတော့ဒါတွေကလို့ဆိုလို့ရှိရင်ဖြင့်အနည်းကလေးကိုအရောက်သွားတဲ့မက္ကင်ယထာမက္ကင်ယင်ယထာလို့မှတ်လိုက်ပါ ရှင်းမလားအဲ့တော့ဒီလုံးလုံးနေတဲ့ပုဂ္ဂိုလ်မှာတော့မဂ္ဂင်ရဲ့ထားကကိုယ်ပိုင်ဖြစ်ပြီးကြလာနေတော့သူ့အတွက်တော့နီးမပေါ့ဗျာအလုံးမမလုံးဘဲနဲ့တောင်းလိုက်တဲ့စုတွေခူးဆန်းနေအောင်ဟုတ်လားနိဗ္ဗာန်ရောက်ခြင်းလို့ခင်ရတွေလုံနေတာတွေဒါတွေကဖြင့်ကုလဘုရောတကယ်ကျွယ်တို့မရောက်နိုင်ပေဘူးဗျာရောက်ပါမရောက်နိုင်တော့ဘူး ကြာကြညံထဲမှာဆရာဘုန်းကြီးပြောတာရောဖရာဟောတာရောတခါတော့မှတ်ပြီးဒီကလာအင်းနိဗ္ဗာန်သေဝသန္တိကေနိဗ္ဗာန်ဤပဲလို့ဘုရားကဟောတော့ယတဣဒ္ဓရိတံယာနံလို့တခါဟောပြန်တယ်ယတရေဘုကောဟာဣဒ္ဓရိတယာနံဤမဲ့ခင်ရှိပါသောယင်သည်အဋ္ဌိရှိဣဒ္ဓိယဝါပုရိသတဝါရယောက်ျားရှိလေဒီမဲ့ခင်ဟာအနည်းလေးနိဗ္ဗာန်ပို့ပါပဲလေမိန်းမရှိလေ ဒါကြောင့်ယတ္တဣတ္တာရိတံယာနံအိဋ္ဌိယပုရိသတ္တဝါလို့ဘုရားကနာမည်ထည့်ဟောယောက်ျားဖြစ်ဖြစ်กว่าတယ်မိန်းမဖြစ်ဖြစ်กว่าတယ်ဒီမဲ့ခင်ရင်ရှိပေကြီးกว่าမဲ့ခင်တရားနဲ့ရှုပွားပေကြီးပေါ့လေသဝေဣတိနယာနေနာဝေကန္တေနစင်စရာဖြင့်ဣတိနယာနေနာတို့ရှုပွားတဲ့မဲ့ခင်ဖြင့် နိဗ္ဗာန်သေဝနိဗ္ဗာန်သို့သာခြင်းသန္တိကေခီမွေနီကလေးနဲ့ကိစ္စရိရောက်နိုင်၏မဲ့ခင်လည်းသွားရောက်တာဒါဖြင့်ရာဇဝရေအသွာလက်တောင်းမှာရမ်းသွားလို့လေမရောက်နိုင်ဘူးဆိုတဲ့ဥစ္စာတော့မှတ်ကြလိမ့်မယ်ဒါကြောင့်ဒကာရမတို့နိဗ္ဗာန်ဒီလာဝေရမေးလိုက်ပြန်အင်းဘလောက်များနိဗ္ဗာန်လေးမတော်မေးမနဲ့ဖြေကြ ခင်ဗျားတို့ခန္ဓာရှိရှုရှုနေတဲ့ဒီခန္ဓာဆုံးသွားရင်ပြီးတာဒါကြောင့်ချို့နေရာကြတော့ဘုရားကနိဗ္ဗာန်ရှာရင်ခန္ဓာလမ်းများလောက်တော့ခန္ဓာကိုယ်ရဲ့ရှာกว่าလို့တန်ရုပ်ပါဠိတော်များနောက်တုန်းကဆရာဘုန်းကြီးတို့ဟောခဲ့နိဗ္ဗာန်လိုချင်လို့ရှိရင်တရားမရှာပါနဲ့กว่าသဘောကျတဏှာများလောက်တော့ခန္ဓာကိုယ်ရဲ့ရှာသူ့ဆုံးတွေ့မယ်ဆိုတော့ဒီတဏှာတွင်ရှိတာဘောဗျာသဘောပါလားဒါဖြင့် အာလုံးကဘုရားကကျေရကတိုက်တဲ့တလားများလာသောခန္ဓာကိုယ်ထဲမှာပဲရှိနေတာပဲမရှိဘူးလားအဲ့တော့ဒေဟံတို့ပိဋိတနေရရှာနေကြမယ်ဒီထဲမရှာတော့ဘူးဟုတ်လားအင်းဒီရသွားရှာမယ်ဒီပင်နေရာတွေလျှောက်ရှာနေမယ်ဆိုရင်ရှာလေဝေးလိမ့်မယ်ဒါဖြင့်အဲဒီများသောဖြင့်ရှာလွဲတဲ့ပုဂ္ဂိုလ်များလိမ့်မယ်ထင်တယ် အရှာလွဲတဲ့ပုဂ္ဂိုလ်ကသာမယားလို့ရောက်ကိုမရောက်ကြပေဘူးလို့လဲဆိုလိုက်တယ်မဆိုလိုက်ပေဘူးလားအေးဒါကြောင့်ကံကောင်းထောက်မဲ့အကြောင်းသင်ပေးကြလာနေတဲ့အခါတရားဓမ္မတို့အရှာမလွဲပဲနဲ့ဤခန္ဓာသင်္ခါရသင်္ခါရဒုက္ခအဆုံးွားဖြစ်ပြအဆုံးမှရှိနေတာကိုမဲ့ခင်နဲ့သာရှာလိုက်လို့ရှိရင်ဖြင့်ပထမသင်္ခါရဒုက္ခတွေ့နောက်သင်္ခါရဒုက္ခအဆုံးတွေ့မယ်သဘောကျ မခင်နဲ့ရှာတော့ရှေးဥစွာပါတွေ့မယ်သင်္ခါရဒုက္ခတွေ့မယ်နောက်ကြတော့ရှာဆက်ရှာသွားတော့အဲသင်္ခါရဒုက္ခကဒုက္ခသစ္စာသင်္ခါရဒုက္ခဆုံးကအဲဒီလိုတွေ့သွားမယ်ဆိုတော့ဒီလေနေရကြပါလားဟေးဆိုတာပေါ်လာအမှန်ပေါ်လာပြီတရားဓမ္မတို့ လဝေဒီဥစ္စာကြိုးစားမှတ်စမ်းပါကြိုးစားမှတ်ပါဒကာရမတွေအားလုံးပဲကြိုးစားမှတ်ကြစမ်းပါအင်းနိဗ္ဗာန်အနည်းလေးမကင်နဲ့သွားရင်ဒီနာတယ်ပထမရှိဥစွာတွေ့မှာကသင်္ခါရဒုက္ခနေကြီးသူတွေ့မယ်ဝိပဿနာမဲ့ကတော့သင်္ခါရဒုက္ခတွေ့အဲသမာဓိဋ္ဌိမဲ့လောကုတ္တရာမဲ့ကတော့ကိုနိဗ္ဗာန်တွေ့ဒါပြန်ဝိပဿနာမဲ့ကသင်္ခါရဒုက္ခတွေ့တယ် နောက်ကြတော့ကိုလောကုတ္တရာမက်ကနိဗ္ဗာန်တွေ့တယ်ဝိပဿနာမက်ကတော့အင်းလောကုတ္တရာမက်ကတော့အေးဒီလိုဆိုတော့ဒုက္ခအဆုံးမှာသေးသေးရှားရှားရှိကြောင်းကောင်းကောင်းကြီးဒကာတိုက်ထင်ရှားတယ်ထင်ရှားဘူးလားအေးဒီလိုထူးထူးရှားရှားသေးသေးရှားရှားကွက်ကြကြသိနေတော့ တို့တော့ရှာလဲရှာတတ်ပြီကွာဘယ်မှလည်းသွားလာနေဖို့ရမလိုတော့ပါဘူးဒါပေါ်လာဒီသေးရှာမှာတခြားသွားရှာရှာလေလွယ်လိမ့်မယ်တပတ်ကြဒီသေးရှာမှာလည်းရှာဘုံရှာနေနေကွာလဲရှာဘုံကြီးကရှေးဥစွာဖြစ်ဖြစ်သင်္ခါရဒုက္ခတွေ့အောင်ရှာနောက်ကြလာတဲ့အခါသင်္ခါရဒုက္ခအဆုံးနိဗ္ဗာန်တွေ့လိမ့်မယ် အဲဝိပဿနာမဲ့နဲ့တော့သင်္ခါရဒုက္ခပဲတွေ့မယ်လောကုတ္တရာမဲ့နဲ့တော့အဲသင်္ခါရဒုက္ခဆုံးဆိုတဲ့နိဗ္ဗာန်တွေ့မယ်ဆိုတာကရှင်းရှားနေတယ်သဘောကျရှင်းရပလားကောင်းပြီဒါဖြင့်ဘုရားသခင်ကိုရမေကြီးတာဝတိပြီရေရုံကျောင်းမှာသရင်ဆုံးကိန်းအောင်ပြီးဒီကလာနေတယ်အဲဒီလိုကိန်းအောင်နေတဲ့အခါယန္တိကစူးပြီးဒီကလာတရားနာကြတယ် ဘုရားကဟောလိုက်တယ်နာဘိက္ခုကမဏိနလောကသအန္တညာတိယံဓာတိယံပတ္တိယံဒီဝရာမိဘိက္ခုငါဤရှိတာယံများတော့ဟာငါဘုရားသည်ကမဏိနဝါသဖြင့်နိဗ္ဗာန်ရှာတာခြေရှင်တို့သွားနေလို့တော့မရဘူးကမဏိနခြေရှင်နဲ့သွားသဖြင့်လောကသလောကီအန္တံအဆုံးဖြစ်တဲ့နိဗ္ဗာန်ကိုတဏ္ဍာရလောကီအဆုံးမှာနိဗ္ဗာန်ရှိတယ်လို့ခေါင်းကပြောခဲ့တယ် အဲလောကသသင်္ခါရလောကဤအန္တန်ဆုံးဖြစ်တဲ့နိဗ္ဗာန်ကမဏေနခြေကျင်သွားသဖြင့်ဝါရှာလွဲသဖြင့်ညာတေးယံသိရိုက်ဒိုက်ဓာတေးယံမြင်ရိုက်ပတ်တေးယံရောက်ဝဟုရဟံငါပြားစီနဝရာမိဘယ်တော့မှမဟောဘူးကွာနိဗ္ဗာန်ရှာတဲ့ဥစ္စာမင်းတို့သွားလာပြီးရှားနေလို့ရှိရင်တော့ဖြင့်ငါကရောက်လိမ့်မယ်တွေ့လိမ့်မယ်မြင်လိမ့်မယ်ဆိုတာကိုမဟောပါဘူးကွာ ဘောပါလားဘုရားကျွေးသွားလို့လာလို့မရဘူးတဲ့နိဗ္ဗာန်ရှာတာလေအေးကုသိုလ်ရအောင်လို့ရှာရင်တော့နိဗ္ဗာန်ရှာရင်တော့ဖြင့်မရပါဘူးဆိုတော့ဓမ္မတွေကကုသိုလ်နဲ့နိဗ္ဗာန်ရောရောနေမရောဘူးလားအင်းတပည့်တော်ဝေယဝစ္စတွေလျှောက်ပြီးလှုပ်လှုပ်မဗျာကုသိုလ်ရအောင်ကုသိုလ်ရတော့ဗျာကုသိုလ်ရတော့နိဗ္ဗာန်ရောက်တာပေါ့မြဲတော့ရောမြဲရောလိုက်တယ် ပြောလိုက်သေးတယ်တဲ့မရောပါနဲ့တဲ့နိဗ္ဗာန်ရှာနေဒီကားလို့ဆိုလို့ရှိရင်ဖြင့်ဒကာရမတို့မဂ္ဂင်ကြကုသိုလ်ကံကိုဖြတ်တဲ့နိဗ္ဗာန်မဂ္ဂင်နဲ့ရှာရတယ်ရှင်းမလားဘာနဲ့ရှာရတယ်မဂ္ဂင်ဆိုတာကံပြတ်ပါလားမဂ္ဂင်ဆိုတာပါပါလိမ့်အေးအဲ့ဒီလိုလေးမှတ်ထားလိုက်တော့အတော်တဲ့သွားမတဲ့ဘူးလား အဲ့တော့တရားဓမ္မတွေမရောစီနဲ့ကုသိုလ်ရကြလို့ရှိရင်လည်းလောက်ရမှာပဲသဘောကျကုသိုလ်ရကြလို့ရှိရင်လောက်ရမှာပဲဆိုတာဖြင့်အင်ပါရိညာတွေလူတန်ပေကံအလုံးစုံကုန်လောက်ရမှာပဲနိဗ္ဗာန်ရကြလို့ရှိရင်ဖြင့်ဒီခန္ဓာထဲမှာပဲရှားอยู่သဘောပါဗလားပြီးတော့ကဟောလိုက်ပြန်တယ်မင်းတို့ကွာတဲ့ခြေချင်းရင်သွားတဲ့ခြေချင်းလေရင်တွေနဲ့ မောဒကရိဏမျိုးမျိုးဘုံဘုံသွားသဖြင့်လေလောကီသင်္ခါရလောကီအဆုံးဖြစ်တဲ့နိဗ္ဗာန်ကိုမြင်ရလိမ့်မယ်တွေ့ရလိမ့်မယ်ရောက်လိမ့်မယ်လို့ငါမဟောပါဘူးလောကအဆုံးကိုမရောက်ဖဲနဲ့လေဒကာရမတို့ဒုက္ခဆုံးလိမ့်မယ်လို့လည်းငါမဟောဘူးအဲ့တော့သင်္ခါရလောကအဆုံးလိုက်မှဒုက္ခဆုံးမှာတဲ့သဘောကျအေးဒါဖြင့် စัจ java လာလောကကြီးကိုလိုက်ပြီးဒီကလာနိဗ္ဗာန်ရှာနေမသေးရရှာကြမယ်ဆိုရင်လောကကြီးစัจ java လာလောကကတော့မဆုံးနိုင်တဲ့လေကျွန်းတပြင်းမို့လောကကြီးတဲ့ရှောက်ရှာလို့တော့ဖြင့်ဥဒ္ဓဘူးမရဘူးမရပါဘူးဒီသင်္ခါရလောကအဆုံးရှာမယ်ဆိုလို့ရှိရင်ဖြင့်တွေးရမှာမရပါဘူးသဘောကျဘယ်မှာနိဗ္ဗာန်တွေ့ပါအဲသင်္ခါရလောကဆိုတာခမည်းတော်ခန္ဓာကိုယ်ကြီးကသင်္ခါရခန္ဓာကိုယ်ကြီး ကံစိတ်ဥဒုအာဟာရကပြုပြင်ထားလို့ပေါ်နေတဲ့သင်္ခါရခန္ဓာကိုမပြုပြင်မဲနဲ့ရတဲ့ခန္ဓာကိုလားမဟုတ်ပါဘူးကံကပြုပြင်ထားတဲ့ရှိတယ်စိတ်ကပြုပြင်ထားတဲ့တရားတွေရောရှိပါဘူး ဥရုကပြည့်ပြင်ထားတာဒီဟာရကပြည့်ပြင်ထားတာပြီးတော့အာယုံတော်ရတဲ့လို့ပြည့်ပြင်ထားတာဒီမျိုးလုံးတို့ဘာလို့ကြတာနန္တရားတွေကြတာအာယုံတော်ရကပြည့်ပြင်ထားတာပြည့်ပြင်ထားလို့ပေါ်တဲ့တရားတွေဆိုတာသဘောပါအဲ့ဒီသင်္ခါရဒုက္ခအဆုံးမှာဆုံးအောင်လိုက်လို့ရှင်းဖြင့်ဒီကကျွဲဒုက္ခအဆုံးနိဗ္ဗာန်တွေ့မှာပဲသဘောကျ တေတရားဓမ္မတွေကံကောင်းကြောင်းတဲ့နေလူနေမြတ်ဖေမင်္ဂလာရှိတဲ့နေပဲဆိုတာတော့ဒီနေ့အတွက်မှဘာမှပြောစရာမရှိတော့ဘူးအဲမတန်ဖို့တန်တယ်အနည်းကလေးမှရှိကြောင်းကောင်းကောင်းသိရတယ်သွားရမယ်ရင်ထားကိုယ်ပိုင်ရအောင်လုပ်ဖို့သိရတယ်ခြေချင်းနဲ့သွားနေလို့မော်တော်ကားလေရင်နဲ့သွားနေလို့လည်းမရောက်ကြောင်းလည်းသိရပြန်တယ်သဘောကျအေးဒါကြောင့် လောကရဲ့အဆုံးကိုမရောက်ဖဲနဲ့လေဒကာဓမ္မတွေတဲ့ဒုက္ခကုန်လိမ့်မယ်လို့ငါဖျားမဟုတ်ဘူးဆိုတော့လောကကပတ္တလောကဩကတလောကသင်္ခါရလောကလို့လောက၃မျိုးရှိတယ်နော်ပတ္တလောကဆိုတော့တ attva တွေအဲ့ဒီတတ္တလောကသင်္ခါရလောကဆိုတာဒကာရမတွေတဏ္ဍာမှာရှိတဲ့ယုံနံဖြစ်ဖြစ်ဩကတလောကဆိုတာကခေါင်းငါပြောခဲ့တဲ့ဘုံနှံပိတ်မှန်ပရိသဘင်တွေပေါ့ဗျာ အဲဒီဩကသလောကကြီးအဲ့ဒီလောက၃မျိုးရှိတဲ့အ ਨੇ ကတတ္တလောကဆိုတော့တတ္တဝါထဲမှာလည်းမရှာနဲ့တတ္တဝါဆိုတာအပေါင်းခေါ်ရတာအပေါင်းခေါ်တော့တတ္တဝါထဲတော့မရှိနဲ့လူတတ္တဝါနာတတ္တဝါထဲမှာအနိဗ္ဗာန်ရှာလို့တော့တွေ့မှာမဟုတ်ဘူးဘုံနေတဲ့လျှောက်ရှာလို့ ခန္ဓာဆိုတဲ့သင်္ခါရလောကထဲမှာဖြစ်ပြနေတဲ့သင်္ခါရလောကထဲမှာရှာရင်တော့ဖြင့်တွေ့ပါလိမ့်မယ်။ဒါကြောင့်သင်္ခါရလောကအဆုံးကိုရောက်အောင်သွားနိုင်လို့ရှိရင်လည်းနိဗ္ဗာန်တွေ့မယ်။သဘောကျ။ဒါဖြင့်သတ္တလောကဩကာသလောကကြီးထဲမှာရှောက်ရှာနေမယ်ဆိုလို့ရှိရင်ဖြင့်ဘာနဲ့သွားရှာရှာမရဘူးခြေရင်သွားသွားလေရင်နဲ့သွားသွားကားနဲ့သွားသွားမရဘူး အဲသင်္ခါရလောကဆိုတဲ့ခန္ဓာကိုယ်ကြီးထဲမှာရှားလိုက်မယ်ဆိုလို့ရှိရင်ဖြင့်ဘုရားကုလိုတရားတိုက်တို့ခဏပဲတွေ့ရှင်းမလားရှင်းပါပြီ။ဒါရင်ကောင်းကောင်းရှားရပလားဒါရင်ဘုရားခင်ကိုရမေကြီးကလောကရဲ့ဆုံးကိုမရောက်ဖဲနဲ့လေ မင်းဒီမင်းတို့ဒီကားလို့ရှိရင် ဖြင့်နိဗ္ဗာန်မရောက်နိုင်ဘူးကွာလောကကြီးကိုလည်းဖြည့်ခြင်းလေးနဲ့ရှားလို့ရှိရင်လည်းတွေ့လိမ့်မယ်မြင်လိမ့်မယ်လို့ငါမဟောဘူးလောကဆုံးမရောက်ဘဲနဲ့လည်းဒုက္ခဆုံးလိမ့်မယ်လို့လည်းငါမဟောဘူးအဲ့တော့တရားဓမ္မတို့တတ္တလောကဩကာသလောကထဲမှာရှောက်ရှာနေလို့ရှိရင်လည်းဒုက္ခဆုံးတွေ့မှာမဟုတ်ဘူး သင်္ခါရလောကကိုဆုံးအောင်မလိုက်ရင်လေမတွေ့ပါဘူးအဲ့ဒါဖြင့်သင်္ခါရလောကအဆုံးကိုလိုက်ရစို့တော့ရှင်းမလားအဲ့တော့သင်္ခါရလောကအဆုံးလဲရတော့မယ်လို့ဆိုလို့ရှိရင်သင်္ခါရလောကကိုချစ်တို့ရှာကြအောင်ဆိုမရှာဘူးအေးဒါကိုသတိထားပါသင်္ခါရလောကအဆုံးမှရှိတယ်ဆိုတော့သင်္ခါရလောကမှာဆရာဘုန်းကြီးကဖြစ်စီဖခင်ကဖြစ်စီ ရေးလေလေမဟောလို့ရှိရင် ဖြင့်တရားဓမ္မတို့သင်္ခါရလောကမှာမတူဘဲနဲ့သင်္ခါရလောကအဆုံးဘယ်လိုလုပ်လိုက်ဘယ်နည်းနဲ့မှမတွေ့နိုင်ဘူးဆိုတာကောင်းကောင်းသိကြ။အဲဒါကြောင့်သင်္ခါရလောကအဆုံးမှရှိသောကြောင့်သင်္ခါရလောကပဲပြပါမယ်။အဲဒကာဓမ္မတွေဒီဘက်ကတလုံးနဲ့ချရပါပါလိမ့်။အဝိဇ္ဇာ။အဝိဇ္ဇာနော်။ ကဲတခါကြည့်တခါကြည့်ဝိဇ္ဇာရှိလို့ရှိရင်ဘာဖြစ်ကြလဲဆိုလိုက်စမ်းမှပါဠိတော်အဝိဇ္ဇာပစ္စယဝိဇ္ဇာယူသောအကြောင်းကြောင့်သင်္ခါရသင်္ခါရတို့သည်ဥပ္ပဇ္ဇန်တွေဖြစ်ကုန်၏ကုသိုလ်စေတနာအကုသိုလ်စေတနာအယူပစေတနာတွေဖြစ်တယ်ပေါ့ဗျာအင်းဒါဖြင့်အဝိဇ္ဇာကြောင့်ဖြစ်တဲ့တရားဒီဘက်ကအဝိဇ္ဇာကအကြောင်းဒီတရားက အဲ့ဒီအကျိုးတရားသင်္ခါရလောကလုံးမှာအကျိုးတရားဟူသည်ဘာဆိုကြအဲ့ဒါသိချာမှတ်တာဩပြုပြင်လို့ပေါ်လာတာကိုဗျအဝိဇ္ဇာကမပြုပြင်ခဲ့သည်ရှိတော့ဒီသင်္ခါရဆိုတဲ့တရားတွေပေါ်ပါမပေါ်ပါဘူးဒါဖြင့်ပြုပြင်လို့ပြုပြင်တဲ့တရားကိုသင်္ခါရတရားလို့မဆိုနဲ့ပြုပြင်လို့ပေါ်လာတဲ့တရားဘာဆိုကြကဲတခါသူကဆက်ပြီးပြုပြင်လေဦးမယ်မှန်ပါဘူး သင်္ခါရပစ္စယဝိညာဏဆိုတော့သူကအကြောင်းသူကဒါရင်ဘ누구ကသင်္ခါရတရားဖြစ်ပြန်လေမပြောင်းနဲ့လေမပြောင်းနဲ့ဝိညာဉ်ကသင်္ခါရတရားဖြစ်တယ်သဘောကျလားခொနကသေချာရှင်းထားပါသားပဲဒါကသိရှင်းထားတယ်မဟုတ်လားအကျိုးကိုသင်္ခါရခေါ်နေတယ်သဘောကျပါလားဘ누구အကြောင်းဖြစ်သွားတော့ဝိညာဉ်က အဲဘ ᱹ ရုကိုသင်္ခါရခေါ်မယ်ပဋ္ဌာမတ္တဝိညာဉ်ကိုသင်္ခါရခေါ်မယ်ဆိုတာမှတ်ထားကောင်းပြီတရားဓမ္မတို့ဝိညာဏပစ္စယနာရုပ်ပေါ်လာတယ်ဘ ᱹ ရုကြောင့်ဘ ᱹ ရုဖြစ်တာပါလေဘယ်ဟာသင်္ခါရတရားခေါ်မယ်ဘယ်ဟာသင်္ခါရတရားခေါ်မယ်တဲ့တယ်တော့မလွယ်စီနဲ့ အကျိုးတရားသင်္ခါရလို့မှတ်လိုက်စမ်းပါရောင်စရာမလိုပါဘူးဓမ္မရောင်နေသေးလို့ရှိရင်သင်္ခါရလောကအဆုံးဘယ်ကလာတွေ့မလဲတွေ့နိုင်ပါမလားမတွေ့နိုင်ဘူးတဲ့ဓမ္မတော့နော်အကျိုးတရားကိုသင်္ခါရလို့မှတ်ထားပါကောင်းပြီတဲ့နာမရူပပစ္စယဒကာရမတို့ဘာဆိုကြပါသလာရဏဆိုတာဘယ်နှခု6ခု6ခု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 အဆုံးလဲရတယ်ဒီသင်္ခါရအဆုံးလဲရဒါတွေဥပဒနာရှုစရာတရားတွေပဲအဲ့ဒီတော့ဘုရားသခင်ကိုရမေကြီးကလည်းလောကကြီးအဆုံးကိုပထမစကားပြောလိုက်တာက လောကကြီးအဆုံးကိုရှင်းရှင်းလေးနဲ့သွားဖြင့်လဲမရောက်ဘူးတဘောကြလောကကြီးအဆုံးကိုမရောက်ဖဲနဲ့လဲဒုက္ခဆုံးနိုင်မယ်လို့ငါမဟုတ်ဘူး တဏ္ဏဘကလောကဤဆုံးခြေရှင်လေးနဲ့သွားဖြင့်လောကဤဆုံးမရောက်ဖဲနဲ့လည်းဒုက္ခဆုံးမယ်လို့ငါမဟုတ်ဘူးတဏ္ဏဘကလောကဤဆုံးခြေရှင်လေးနဲ့သွားဖြင့်လောကဤဆုံးမရောက်ဖဲနဲ့လည်းဒုက္ခဆုံးနိုင်မယ်လို့မဟုတ်ဘူးနိဏဘကပါတဲ့လောကဤဆုံးမရောက်ဖဲနဲ့လည်း ဒုက္ခဆုံးလိုက်မယ်လို့ငါဟောဘူးရှင်းမလားလောကကြီးဆုံးကိုရှင်းရင်လေးနဲ့သွားသဖြင့်အဲ့ဒါတင့်နံပါတ်လောကကြီးဆုံးကိုမရောက်ဘဲနဲ့ဒုက္ခဆုံးလိုက်မယ်လို့ငါမဟောဘူးသဘောကျနှစ်နံပါတ်ကနှစ်နံပါတ်ကဗါတဲ့လောကကြီးဆုံးကိုမရောက်ဘဲနဲ့လဲဒုက္ခဆုံးနိုင်မယ်လို့သဘောကျနှစ်နံပါတ်ပြန်ပြောစမ်းပါဦး လောကကြီးဆုံးမမရောက်ဖ ೇನೆ လဲဒုက္ခဆုံးနေငယ်လို့ဘုရားမဟုတ်ဘူးရှင်းမလားနိနံဘကပါတဲ့ရမ်းဖြေလို့မရဘူးလောကကြီးဆုံးကိုမရောက်ဖ ೇನೆ လဲဒုက္ခဆုံးနေငယ်လို့ငါမဟုတ်ဘူးသဘောကျလားနိနံဘကပါတဲ့ အဲလောကီဆုံးကိုမရောက်ဖဲနဲ့ဒုက္ခဆုံးနိုင်မယ်လို့မဟောဘူးတပည့်ကြအဲလောကီဆုံးဆိုတာလေဒီသင်္ခါရလောကီဆုံးကိုဆိုပြီးရှင်းမလားဒါဖြင့်တရားဓမ္မတို့သေးသေးဖြာဖြာကြည့်ပါတဲ့ဒီသလာရဏအဆုံးဖန်နိဗ္ဗာန်ရှိဘယ်မှာရှိသင်္ခါရလေမဟုတ်လားသင်္ခါရလောကမဟုတ်လားအဲ့ဒီအဆုံးမရှိဘူး ဒါတွေကြောက်မရှိရမှာပဲသဘောပါလားအဲ့ဒီလိုဘုရားရှင်ကိုရမေကြီးကစကားနှခွန်ပြောပြီးကျောင်းတော်ထဲဝင်သွားတယ်ကျောင်းတော်ထဲဝင်သွားတဲ့ရန်တွေကနားနေတဲ့ရန်တွေကသူလာဘူးတကကြွေဘာမှဘာပြောတော့မှမသိဘူးပါဠိတော်ရလိုက်လောကီရှင်ကိုခြေရင်လေးနဲ့သာဖြင့်မရောက်နိုင်ဘူးနော် လောကကြီးဆုံးကိုမရောက်ခွင့်နဲ့ဒုက္ခဆုံးနေမယ်လို့ငါဘုရားမဟုတ်ဘူးဒီနှလုံးကိုသူဖတ်မိမမိတော့ဘုရားလည်းကျောင်းတော်ထဲဝင်သွားတာဒါလည်းနှလုံးဟောပြီးကျောင်းတော်ထဲဝင်သွားကျောင်းတော်ထဲဝင်သွားတဲ့အခါယန္တိကအရှင်ဘုရားတပည့်တော်တို့ဖြင့်ငမ်းမလဲပဲနဲ့နေရပါတယ်လေလိုက်ပြီးရှောက်ဖို့ရဝတ်တရားမရှိဘူးမြတ်စွာဘုရားအရှင်တော်ဂုံတော်ကအမှန်ကြီးအဲဒီလိုဖြစ်ပြီးဒီကရာနေတာနဲ့ဝိုင်းဖွဲ့ပြီးရှိဝိဖွဲ့ကြ ရုပ်စာဖရာလဲကြွသွားပြီဘယ်နဲ့မှလည်းမတတ်နိုင်ဘူးတပည့်တော်ကိုယ်တော်တို့လည်းနားမလဲတဲ့စကားဖြစ်နေတယ်အဲ့တော့ဒီဥစ္စာရှင်နန္ဒာဆီယာရှင်နန္ဒာဖရာလည်းချင်းကုန်တယ်ဖရာတော်မူတာတွေကိုလည်းသူဟာအကျေတွင်တပည့်တော်နားလည်မှုရှိအောင်ပြောနိုင်တဲ့စွမ်းရည်တတ်သိရှိတဲ့ရှင်နန္ဒာရှိသွားချက်ဆိုဆိုပြီးရှင်နန္ဒာရှိသွားကြ မင်းတို့ကလည်းလာကြတော့ဟဲ့ဒီလိုဒီလိုပဲဗျာလောကကြီးဆုံးကိုရှင်းရှင်းလေးနဲ့သွားသဖြင့်လေမရောက်နိုင်ဘူးလို့ပြောတယ်လောကကြီးဆုံးမရောက်ဖဲနဲ့လေဒုက္ခဆုံးနိုင်မယ်လို့ဘုရားမဟောဘူးဆိုပြီးကျောင်းကနေဝင်သွားတာပဲဗျာအဲ့ဒါတပည့်တော်နားကုန်မလဲဘူးမင်းတို့ကနားမလဲလို့လာတာကိစ္စမရှိဘူးကဘုရားခင်ကိုရမကြီးငါကတပည့်ပြီးတော့လည်းသတ္တဗံအဲ့တော့ဘုရားဘုရား အနှစ်ရှိတဲ့ရှိကနေပြီးဒီကလာ အကာရှိတဲ့ရှိအကာရှိလာပြီးအနှစ်တောင်းလို့ရှိရင်တော့ရမယ်ဟုတ်ဘူးတပည့်ကြအနှစ်ရှိတာဘုရားမှာကိုရကျင်နာကာနဲ့အဲ့တော့အနှစ်ရှိတဲ့ရှိကလည်းလာပြီးဒီကလာအကာကိန်းအောင်နေတဲ့ပုဂ္ဂိုလ်ကအနှစ်ပေးကမ်းပါလို့လာတောင်းရင်ဘယ်ကျင်းနိုင်လဲအဲ့ဒီလိုပြင်းနေမင်းတို့အလားလွဲနေပြီဘုရားဟောတဲ့ဥစ္စာဘုရားမေးမှသာလင်အမှန်ထွက်တော့ဗော မဟုတ်ဘူးဗျဘုရားမဲဝရကအမှန်ခက်ပါတယ်ဒီဟာဟောပြီးလောကဤဆုံးကိုရှင်းရှင်းလေးနဲ့သွားပြင်မရောက်နိုင်ဘူးပထမစကားပြောတယ်လောကအဆုံးမရောက်ဘဲနဲ့ဒုက္ခဆုံးနိုင်မယ်လို့မဟောဘူးလို့ဆိုပြီးကျောင်းသားနဲ့ဝင်သွားတာဘယ်တတ်နိုင်မလို့ဗျဒီလိုလိုမလျှောက်ထားရတဲ့ကိုရကြီးဖြစ်တယ်ဒါကြောင့်အရှင်ဘုရားရှိခိုးလာရတယ်ဒါကြောင့်တပည့်တော်သနာတော်အပြင်ကရုဏာရှိတော်အပြင်၎င်းဒီလိုတော့ရှင်းပေးပါဗျာလို့ မလားဘူးရဟန်းနေရလျှောက်မှန်ပါဘူးရဟန်းနေရလျှောက်တော့ဟိုးတဲ့ဒိန်းတာဖြင့်ကွာကောင်းကောင်းမွန်မွန်နာကြတာပေါ့ကောင်းမွန်နာကြတာပေါ့ငါတော့ပြောရပါပဲပြောလို့ရှိရင်လည်းဒီဥစ္စာကိုမင်းပတ်သွားမာပြီးဒီကလာလောကကြီးဆုံးအကြောင်းငါပြောရပါပဲတဲ့လောကဆိုတာဟဲ့တဲ့တရားမဟုတ်ဘူးတဲ့မျိုးလုံးကိုလည်းလောကခေါ်ကြတယ်ဟုတ်လဲနှာခေါင်းနှာခေါင်းရုပ်ပေါ့ဗျာ လျာရောအဲကိုရောစိတ်ကိုရောအဲလောကဒါတွေကကုန်လောကခေါ်ကြတာပဲတဲ့လောကခေါ်ကြတာပဲတဲ့နော်ဘယ်နဲ့ကြောင့်လောကခေါ်ကြသလုံးဆိုလို့ရှိရင်ဖြင့်တဲ့ဒကာဓမ္မတွေသိတဲ့တိုင်တဲ့လောကဆိုတဲ့ဥစ္စာဒီကားလို့ဆိုလို့ရှိရင်ဖြင့်ဒီမျက်လုံးကိုပဲ ဒကာဓမ္မတွေကငါသူအစရှိစီမထင်ဘူးလားအင်းငါမြင်တာပဲဆိုတော့တကယ်တော့နှလုံးတွေကလို့ဆိုလို့ရှိရင်ငါဖြစ်သွားတာမဖြစ်ပြီဘူးလားငါကြတာပဲဆိုတော့ငါငါဖြစ်နာယုတ်ကငါဖြစ်သွားသဘောကျငါမွေးတာပဲငါကြိုင်တာပဲဆိုနှာခေါင်းကငါဖြစ်သွားအဲ့တော့ဒီဥစ္စာတွေဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့လောကထဲမှာတရားဓမ္မတွေက ငါမျက်လုံးနဲ့နေတာပါကွာငါနားနဲ့ငါနေတာလောကတည်းဒီလိုမသုံးရအဲ့ဒါဒါတွေကလောကကွာဟုတ်လားလောကလောကသူတို့သုံးတာလေငါလောကထဲမှာမျက်လုံးနဲ့နေတာသဘောကျငါလောကထဲမှာငါနားနဲ့နေတာဒီလိုမပြောကြအဲ့ဒါဒါတွေကလောကဖြစ်ဖြစ်ပေဘူးလားအေးဒါဖြင့်လောကပဲမျိုးရှိ အေးအဲ့ဒီလောကအဲ့ဒါကွာတဲ့လောကခေါ်ကြတာပဲတဲ့ဒါမျက်လုံးရောလောကအင်းနာရောနှာခေါင်းရောလျှာရောအင်းကိုယ်ရောအင်းစိတ်ရငါလောကငါစိတ်မဆန်းနဲ့လောကတွေပါပါသဘောကျအဲ့တော့ဒီ၆ပါးကိုဘာခေါ်ကြမလဲအဲအဲ့ဒီလောကကွာတဲ့ မင်းတို့ဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်များစဉ်းစားကြည့်ကြမှာလေဒီပြောဒီထင်ထင်လိုက်ထင်ပါလေမျက်လုံးကိုလည်းလောကထင်တာပဲတဲ့နားကိုရောအဲစိတ်ကိုရောအဲလောကထင်တော့ကိုတဲ့ဒိဋ္ဌိဆွဲနေတဲ့ပုဂ္ဂိုလ်ကတော့ဒါတွေကလောကကြီးပဲกว่าတဲ့သဘောကျအဲဒိဋ္ဌိဆွဲနေတဲ့ပုဂ္ဂိုလ်ကလောကလို့မှတ်တယ်တဲ့လောကလို့ယူလို့ရှိတယ်တဲ့မရှိဘူးလားအေးလောကရင်กว่าမျက်လုံးနဲ့နေတာပဲ ဟုတ်ဘူးလားအဲနာနာရီဟူသောလောကနဲ့နေတာပဲလောကကြီးလောကကြီးနားထောင်နေတာပဲလောကကြီးနားထောင်နေတာပဲဆိုတော့နားထောင်တာကလောကနဲ့နားထောင်နေတာအဲ့ဒါနားသူလောကလောက်တာပေါ့လောကကြီးဘယ်မှုရဘယ်ကျင်နေဆိုတာငါသိပါတယ်ကွာဆိုတော့တခေါင်းလောကလောက်လောကရဲ့ငါမစားဘူးတော့မရှိပါဘူးကွာဆိုတော့အဲဆရာကလောကလောက် လောကတဲ့ငါမိုးဘူးတာမရှိပါဘူးကွာကိုယ်ကိုလောကလုံးလောကငါမသိတာမရှိပါဘူးကွာစိတ်လောကလုံးဒါဖြင့်လောကဆိုတာယနေ့ကောင်းကောင်းပေါ်သွားပေါ်သေးဘူးလားအင်းလောကပဲမျိုးရှိပါလိမ့်6မျိုးရှိတယ်ဆိုတာသဘောပါလားအဲ့ဒါအရှင်အနန္ဒက မျက်လုံးကိုလည်းလောကလို့ခေါ်ပါလေကွာနာနှာခေါင်းလျာကိုယ်တွင်ကြအောင်သလာရဏ6ပါးပေါ့ဗျာအဲ့ဒါလောကလို့ခေါ်တယ်ကွာအဲ့ဒီလောကအဲ့ဒါငါဘုရားသခင်ဘုရားသခင်ကိုရမကြီးဟောတာကမင်းတို့ကလောကရဲ့ဆုံးကိုဘုရားကဟောလိုက်တာကလောကရဲ့ဆုံးကိုရှင်းရင်လေးနဲ့သွားသဖြင့်လေမရောက်နိုင်မတွေ့နိုင်မမြင်နိုင်ဘူးအဲ့ဒါက ဘုံလောကတွေဆိုတာဟေးတတ္တလောကတွေဆိုတာတဲ့နော်လောကအဆုံးကိုမရောက်ဖဲနဲ့လေဒုက္ခဆုံးနိုင်မယ်လို့ငါဖះမဟုတ်ဘူးဆိုတာဒီလောကအဆုံးกว่าရှင်းလားဟောလိုက်သဘောကျဩဒါဖြင့်ဘုန်းကြီးတရားဓမ္မတွေလေလောကအဆုံးဖြစ်တဲ့နိဗ္ဗာန်ရကြင်လို့ရှင်ဒီလောက၆ခုဆုံးလေသဘောကျဘာလို့ရမလဲ ဒီလောက6ခုကိုဖြင့်ဆုံးအောင်မလိုက်ဖဲနဲ့ဒကာကျော်ဥလဘူးတို့ဘယ်နည်းနဲ့မှခင်ဗျားတို့မရဘူးမရပါဘူးဒါဖြင့်ဒီလောကကခန္ဓာထဲမှာပဲရှိသဘောကျအဲစာလိုသုံးတော့သလယရဏ6ပါးမဆိုရိုက်ဘူးလားအဲဒီလောကအဆုံးကိုခမရတို့လိုက်ပြီးဒီကာလသွားကြလို့ရှင်းဖြင့်တဲ့စဉ်းစားကြည့်ပါဆုံးပါလိမ့်မယ်ဆိုတော့ ဒီသာလနာ6ခုတစ်ခုခုကိုဒကာဓမ္မတွေကဒီကနေ့မဲခင်နဲ့ဖြစ်ဖြစ်ရှုနေဖြစ်ဖြစ်ရှုပြီးဒီကလာနေတဲ့ခါကြလို့ရှင်းဖြင့်မဲခင်7ပါးနဲ့ဒကာဓမ္မတွေကဖြစ်ဖြစ်ရှုနေတယ်ဆိုတော့ဒီဘက်ကဟတ္တတို့တဏှာတို့ဥပါဒံတို့အင်းတဏှာဥပါဒံတွေလာသေးရဲ့လားမလာပါဘူးအင်းတန်မြဲချက်ထွန်းတဲ့တရားတွေဂုံယုတ်သိမသိဘူးဒါဖြင့်ဒကာဓမ္မတို့ စဉ်းစားတာရစ်ပြီတော့ဒီဘက်ကလောကကြီးနဲ့အဆက်ပြတ်ပြတ်ပြီအင်းဒီဘက်ကလောကကြီးနဲ့အဆက်ပြတ်လိမ့်မယ်ဆိုတာသိကြပါလားကောင်းပြီဒါဖြင့်ဒီဘက်ကလည်းကိုယ်သင်္ခါရလောကနဲ့လည်းဆုံးအောင်လိုက်ရင်အဆက်ပြတ်သဘောကျဒါဖြင့်ဒီမဲ့ခင်ဒီဒီဘက်သင်္ခါရလောကနဲ့အဆက်ဖြတ်တယ်ဒီဘက်တ attva တွေဖြစ်မဲ့လောကနဲ့လည်းအဆက်ဖြတ်ပေးလိုက် တတ္တဝါဖြစ်မဲ့လောကနဲ့လဲအင်းဒီဘက်သင်္ခါရလောကနဲ့ရောသင်္ခါရလောကချုပ်တော့အသင်္ကတနိဗ္ဗာန်ပေါ်လာသဘောကျသင်္ခါရလောကချုပ်တော့ဗါလေဒါဖြင့်ဒီဘက်သင်္ခါရလောကနဲ့ဆက်ပြတ်တဲ့တွေ့ဒီဘက်တဏှာဥပါဒံကံဆိုတဲ့တတ္တဝါဖြစ်ကြောင်းတတ္တလောကအဆက်တင်တဲ့ကော ဟတ္တလောကဆက်တင်နဲ့လည်းပြတ်တယ်ဆိုတာသဘောကျဒါဖြင့်သင်္ခါရလောကနဲ့လည်းဆက်ပြတ်တတ္တဝါဖြစ်ရမယ်လောကတွေနဲ့ကိုအဆက်ပြတ်တယ်လို့ဆိုတာကောင်းကောင်းကျေနပ်ပါအဲဥရဘွေဒါဖြင့်ဒီဘက်အရေးကြီးပေါ့ဗျာသင်္ခါရလောကတွေအဆုံးလိုက်ဖို့ရာတကတိုက်အေးဒါကြောင့်ဝိပဿနာလို့ဆိုတာဘာပါလိမ့်မလဲလို့ဒကာရမတွေကနိဗ္ဗာန်ရောက်ခြင်းလို့ ဆိုတော့ဆိုကြတာပဲနိဗ္ဗာန်အနည်းဆုံးသောအကြောင်းကတော့ဥပဒနာပဲအဲ့ဒီအနည်းဆုံးသောအကြောင်းဥပဒနာဒီကားလို့ဆိုလို့ရှိရင်ဖြင့်ရှိဥစွာသင်္ခါရလောကလက်ရမှာပဲအဲ့ဒီလိုက်လို့သင်္ခါရလောကဆုံးသွားရင်ဖြင့်အင်းဒါဒီကားလို့ဆိုရင်ဖြင့်နိဗ္ဗာန်တို့မှာသင်္ခါရလောကမှာဆုံးမလိုက်နိုင်လို့ရှိရင်ဒုက္ခအဆုံးတွေ့ပါအဲဒုက္ခအဆုံးဆိုတာနိဗ္ဗာန်ပဲ ဒါဖြင့်သင်္ခါရလောကအဆုံးမှာဘာရှိသလဲအင်းဒါဖြင့်ဒုက္ခအဆုံးရှိသင်္ခါရလောကအဆုံးမှာသင်္ခါရလောကအဆုံးမှာဒုက္ခအဆုံးရှိတယ်ဆိုတော့သင်္ခါရလောကကသင်္ခါရဒုက္ခရှင်းမလားသင်္ခါရလောကပါလေအဲ့ဒီသင်္ခါရဒုက္ခကြီးကိုတခါလဲညာအောက်တင်ချုပ်သွားတယ်ဆိုတဲ့က သင်္ခါရဒုက္ခဆုံးသွားတော့ကိုတဲ့သင်္ခါရဒုက္ခအဆုံးနိဗ္ဗာန်ကြီးကပေါ်လာပေါ်ပြီလားအဲ့ဒီတော့ဒကာဓမ္မတွေကရှင်းရှင်းလေးလေးနဲ့သွားလို့ရောက်တာလားမဲခင်နဲ့သွားလို့ရောက်တာဒါရင်မဲခင်နဲ့သွားလို့ရောက်တော့ဒကာဓမ္မတွေပဲစဉ်းစားပါတော့ဩကိုယ်ခန္ဓာနဲ့ဒီနိဗ္ဗာန်နဲ့ဟာဒကာကျွယ်နီးလိုက်တာရှုတဲ့ကိုယ်ခန္ဓာရှုလို့ကိုယ်ခန္ဓာဆုံးမှတွေ့တွေ့တာပဲ မတွေ့ဘူးလားဒါဖြင့်နိဗ္ဗာန်ရှံခန္ဓာဆုံးမှတွေ့သဘောကျနိဗ္ဗာန်ရှံအာရဏဆုံးမှတွေ့ဒါကတော့အာရဏ6ပါးကိုခန္ဓာဖြင့်ခန္ဓာဆုံးမှတွေ့အာရဏဖြင့်ဒါဖြင့်နိဗ္ဗာန်တရားမရှာနဲ့ခမည်းတော်ခန္ဓာကိုခမည်းတော်အာရဏသဘောကျဒါခမည်းတော်အာရဏပဲမျက်လုံးယုံဒါခမည်းတော်ကဏ္ဍရှိတာပဲနာယုတ် အင်းခင်ဗျားတို့အာရဏပေါ့အင်းခင်ဗျားတို့အာရဏဆုံးလိုက်သဘောကျလားပါလိုက်ရမယ်ကိုခန္ဓာဆုံးကိုအာရဏဆုံးအဲ့ဒီမှာရှိပါလိမ့်အဲဒါကြောင့်နိဗ္ဗာန်ရှိတဲ့နေရာဝေးသလားနေသလားဆိုတာသက်သေခံနေပါပြီဘယ်လိုများသက်သေခံပါလိမ့်နီးနီးပေမဲ့သွားစရာဝတ္ထုကလည်း ရင်ကကောင်းမှအဲ့တော့ဒကာဓမ္မတွေရှေးဥစွာမဂ္ဂင်၅ပါးနဲ့သွားလိုက်မဂ္ဂင်၅ပါးနဲ့သွားတဲ့ဆုံးသွားပြီဆိုရင်မဂ္ဂင်၈ပါးယဉ်ထားနဲ့ရောက်တော့တာပဲမရောက်ပေဘူးလားအဲ့ဒါကြောင့်သဝေတေနယန္နေနနိဗ္ဗာန်သေဝတန်တိကေလို့ဘုရားကဟောလိုက်တယ်ဒါဖြင့်သင်္ခါရလောကအဆုံးမှနိဗ္ဗာန်ရှိကြောင်းကောင်းကောင်းထင်ရှားမထင်ရှားသေးဘူးလားအဲ့တော့ဒီမှာဆရာဘုန်းကြီးက ဘုရားကရှင်အနန္ဒကဟောလိုက်6ခုရှိတယ်ကွာအဲ့ဒါလောကပဲကွာအဲ့ဒီလောကအဆုံးမင်းတို့ဆုံးလိုက်ရန်နေပြောလိုက်အဲ့တော့ဒီဓမ္မတွေကတော့ကိုယ်ကိုယ်တိုင်လေသူတို့ပြောတာနားထောင်ပြီးဒီကလာနေဖို့ရမလိုပါဘူးနည်းယူလောက်ပဲနားထောင်ရမယ်ကိုယ်ကိုယ်တိုင်ကတော့အလုံးနဲ့ဆုံးလိုက်ရတယ်အဲ့ဒီတော့ဓမ္မတွေစက်ခုဆိုတာရုပ် နားဆိုတာလည်းရုပ်နှာခေါင်းဆိုတာလျှာဆိုတာကိုယ်ဆိုတာအဲရုပ်သာထားလိုက်ဟုတ်လားစေစေဥဒ္ဒရကဏ္ဍရှိဝကာယမနမဟုတ်လားမနဆိုတာစိတ်အဲ့ဒီစိတ်ကိုရှုပေးသဘောကျစိတ်တ ानु ပါဒနာရှုပေးလိုက်ဒါအာရဏပဲမနာရဏပဲဆိုတာအလုံးသိကြပြီအဲ့ဒီကိုယ်စိတ်ကိုရှုဆိုတဲ့ဥစ္စာအင်မတန်ပိုင်တဲ့တရား သဘောကျဘာရှုရမလဲကိုယ်စိတ်ကိုရှုရမယ်ဆိုတော့ပထမဖြစ်တဲ့စိတ်ကိုအဲနောက်စိတ်ဆုံးမဲ့နောက်ညာနဲ့ရှုဒါဖြင့်ကိုယ်တဏ္ဍာဖြစ်တဲ့စိတ်ကိုရှုဆိုတော့ဒကာရမရနေရန်ယုတ်လို့ပြောနေတော့ကိုယ်တဏ္ဍာဖြစ်တဲ့စိတ်ကလည်းခမည်းတော်တဏ္ဍာမဲ့စိတ်ဖို့စိတ်လည်းမလာသေးပါဘူးတဘောကြ လာခြင်းတဲ့စိတ်လားခင်ဗျားတို့နဲ့ထိုက်တန်တဲ့စိတ်လာခြင်းလားလာမှာပဲခင်ဗျားတို့နဲ့ထိုက်တန်တဲ့စိတ်ကလည်းအနည်းလေးပါအဲ့ဒါလေးလှည့်လာနေတာပဲအဲ့ဒီလာတာလေးတွေဒကာဓမ္မတွေကဖြစ်ပြရှုပေးသဘောကျလာတာလေးတွေဘာလို့วะခင်ဗျားတို့သဏ္ဍာန်လာမှာကလောဘလာမယ်ဒေါသလာမယ်မောဟလာမယ် အိတ်ကလာမယ်မိတ်ဆွေရလာမယ်မာနလာမယ်လာတာတွေဘာလို့ ਆ အင်းတနည်းအားဖြင့်အခုလိုထိုးတော်ကြီးဘုရားဘွယ်တို့လိုဘာလို့လို့ဆိုတော့ဆွမ်းတော်ဘွယ်တွေဘာတွေလူရတန်းရပေးရကမ်းရမှာတွေရှိနေတော့ဟုတ်လားအင်းကုသိုလ်စိတ်ကလေးများလည်းလာလိမ့်အင်းလာခြင်းလားမလာခြင်းနေရှုတာရှုလာလည်းရှုပဲအဲ့ဒါကိုယ်တဏ္ဏလာတဲ့စိတ်ဟူတွေကိုကိုရှုတော့ဒါမနာရဏရှုတာသဘောကျဒါဖြင့်သင်္ခါရလောကရှုတာပေါ့ဗျာ အဲ့ဒီသင်္ခါရလောကကိုရှင်းဥစွာဒကာရမတွေကဖြစ်ပြမရအောင်ရှင်းနောက်ကြတယ်လေစိတ်ဖြစ်ပြကိုမောအောင်ရှင်းအင်းသင်္ခါရလောကအဆုံးမှာဒုက္ခဆုံးတယ်လို့မဆိုဘူးလားဒါကသင်္ခါရဒုက္ခအင်းသူဟာဒုက္ခသစ္စာပါလားလို့ခမည်းတော်ပိုင်းခြားပြီးဆုံးအောင်လို့လိုက်တပည့်ကြအင်းဒီစိတ်လေးဆုံးပါရောတရားဓမ္မတို့ဘာတွေ့မယ်ထင်ဒါဖြင့်သင်္ခါရဒုက္ခအဆုံးနိဗ္ဗာန်ရှိတယ်ဆိုတာပေါ်လာ အရှင်မြတ်နန္ဒကူရဲနဲ့ပါပါမလားလို့မေးတဲ့ခါကျတော့နန်ရှုရင်ရုပ်ပါတယ်ဆိုတာပြောပြီးသားရုပ်ရှုရင်တို့တော့ကိုယ်စိတ်ကိုရှုကဒကာရမတွေပုံမိုးလွယ်မလွယ်ဘူးလားကိုယ်စိတ်ကိုရှုဆိုတာကတော့ဒကာရမတွေသဏ္ဍာန်မှာဘယ်ချင်းရှာရှာတွေ့မတွေ့တဲ့ချင်းရှိသေးလားအဲတင်းနာမကိုနဲ့နာမနဲ့သာရှုပါလို့ဆရာဘုန်းကြီးကဟောတယ်သဘောကျ အဲ့တော့သင်္ခါရဒီစိတ်တ ानु ပဒနာကြီးကစိတ်တွေဆုံးသွားပြီဆိုကြပါစို့ဘယ်စိတ်လာလာဖြစ်တယ်ပြက်တယ်ဖြစ်ဖြစ်ပြီးပြက်တာပဲဖြစ်ပြီးပြက်တာပဲသာလုံးနေတပည့်ကြတော့ဘယ်စိတ်မှမလာဘူးဆိုကိုယ်ရှူစိတ်ရှိုက်စိတ်ကလေးပေါ့ဗျာဝန်းနဲ့ငဲ့ပြီးဟာရယောထုပေါ့ငဲ့ပြီးရှူတဲ့စိတ်ကလေးဖြစ်ပြက်တာပဲရှိုက်တဲ့စိတ်ကလေးအဲကုံပေါ့ဗျာအဲ့ရှင်အဲ့ရှင်တဲ့စိတ်ကလေးဖြစ်ပြက်ရှူစားခြင်းရင်သံတရားလေးဖြစ်လာရင် အဲစိတ်ကလေးကပြင်းနေပြန်တယ်ဆိုရင်ကောပြင်းစိတ်ဖြစ်ပြရှိဘူးငိုက်လာပြန်တယ်ဆိုတော့အဲရှိလိုက်မူးလာပြန်တယ်ဆိုတော့အင်းပြင်းပြောက်သွားပြီဆိုတော့ပြောက်တဲ့စိတ်ကလေးဖြစ်ပြရှုလိုက်တာဘောဗျာသဘောကျပြောက်တယ်ဆိုတော့ဒုက္ခစိတ်ဒုက္ခစိတ်ပေါ့ဗျာဖြစ်တယ်ဆိုတော့ဒုက္ခစိတ်သဘောကျအဲ့ဒါတွေအကုန်ရောက်ပြီးရှုနေတဲ့ခန္ဓာဖြစ်ဖြစ်တွေတွေ့လို့ နောက်ရှုပါများဖြစ်ဖြစ်တွေမုံလို့နောက်ဖြစ်ဖြစ်တွေတကကြွယ်မဆုံးမွေဘူးဆုံးတော့သင်္ခါရဒုက္ခဆုံးတယ်ဒီကနေကြည့်လေနာမ်ရူပဖြစ်เสียသွားလာနာဆိုတော့သူကသင်္ခါရမဟုတ်လားအဲ့ဒီသင်္ခါရဒုက္ခဘာဖြစ်သွားလဲဒါဖြင့်သင်္ခါရဒုက္ခအဆုံးမှာဘာရှိဒါဖြင့်သင်္ခါရဒုက္ခအဆုံးမှာနိဗ္ဗာန်နိဗ္ဗာန်ရှိတယ်ဆိုတာဓမ္မတွေသိနေပြီ ဒါဖြင့်ဒီဒုက္ခဆုံးအောင်လိုက်လို့ရှိရင်အင်းကိုယ်ခန္ဓာဆုံးတာရှင်းမလားဘာဆုံးတာပါလဲဒါကြောင့်ဘုန်းကြီးကမေးတယ်တရားရှိတဲ့ခါကျတရားဓမ္မတွေခန္ဓာပြောက်ကြလားလို့မေးတယ်မမေးပြန်ဘူးလားအဲခန္ဓာပြောက်ပါတယ်ဘုရားရှင်အမင်းဒုက္ခဆုံးပြီဒါဖြင့်ဒုက္ခဆုံးကနိဗ္ဗာန်ဒုက္ခဆုံးနိုင်တာကိုမြင်တာကမဉ္ဇဉ်ဆိုတာပေါ်ဗလားဒီဘက်က တဏှာဥပါဒံကံတွေလာသေးရဲ့လားအဲ့ဒါတွေကသမှုတွေကချုပ်တာသဘောကျအဲနောက်ဇာတိဇရာမရဏတွေကမလာသေးရဲ့အဲ့ဒါမလာသေးရဲ့မလာတာကအနုပါရိသေတနိဗ္ဗာန်သဘောကျဒီဘက်ကခန္ဓာရှိတုံးမြင်ရတဲ့နိဗ္ဗာန်ဟိုဘက်ကခန္ဓာဆုံးမရမယ်နိဗ္ဗာန်ဒီလိုတော့မတော်ဘူးလားသဘောပါဗလားဒါပြန်နိဗ္ဗာန်ဝေးသလားနီးသလားနီးပေမဲ့ဘာနဲ့သွားမှရ နိဗ္ဗာန်ဘယ်နာရှိတုံးဆိုရင်ဘယ်နဲ့ပြောကြဘယ်ခန္ဓာဆုံးသင်္ခါရခန္ဓာနော်အသင်္ခါရလောကဆုံးမှာရှိတယ်ဆိုတော့သင်္ခါရလောကမသိမှဆိုလို့ဒီသလာရဏဆုံးမှာရှိတယ်ဆိုတာသဘောကျအဲသလာရဏဆုံးမှာရှိတယ်လို့ယနေ့မှတ်ရသဘောပါလားကာယနေ့ဒီရင်တော်ကြစို့